ရနာတော့ဘုန်းကြီးတို့အရင်ဘက်ကဓမ္မစကြာတော့ကိုဟောနေတာအဲ့ဒီတုံးလေးပဲပြန်ပြောပြမယ်ဓမ္မစကြာတရားတော်လားတုံးလေးတော့မဟုတ်ပါဆာနောက်ပိုင်းကတွေကတော့နတ်တွေချင်းချင်းပြောနေရတယ် လိုရင်းဓမ္မစကြာတရားပြောကြအောင်နော်ဓမ္မစကြာစာအုပ်လေးပိုင်းတယ်ဒီမှာလေးစာအုပ်လေးကြည့်တော့ပါဠိယူဖတ်နေလည်းသိသွားမယ်ဘုရားကပြည့်စုံရဲ့ငါ့ကိုအစွန်းတစ်ဖက်ရှောင်ကျင်ဖို့ဟောပါတယ်ပရမအစွန်းကတော့ကာမဒုက္ခနိကံညောကအပြောင်းအောင်နဲ့နေတာမျိုးစိတ်တိုင်းကြလွတ်ထားတာမျိုး ဒါကာမဒုက္ခမိကနုယောဂလမ်းစဉ်လို့ခေါ်ပါတယ်ဒါလည်းအဆုံးရောက်တဲ့လမ်းစဉ်တနည်းအားဖြင့်မှားတဲ့လမ်းစဉ်ပေါ့နောက်ခန္ဓာကိုယ်ကြီးပင်မအောင်အေးတွေခံရမယ်အပူတွေခံမယ်လူပူတွေအေးတွေခံလို့တော့ခဏတစ်ဖြုတ်တော့မကောင်းတဲ့စိတ်တွေအားနေသွားရင်တော့မကောင်းတဲ့စိတ်တွေမဖြစ်ဘူးဗျာအားရှိလိုက်ဒါတွေကဒီစိတ်တွေတော့ပြန်ဖြစ်မှာပါ ဒီစိတ်ခန္ဓာဝေးညှင်းပန်းနေဒီမကောင်းတဲ့စိတ်တရားမဖြစ်တော့ဘူးဆိုတဲ့အနေနဲ့လုပ်တာအဲ့ဒါတွေကလည်းဆုံးတစ်ဖက်ပဲဒီအပျော်အာယုံ စိတ်ကိုလွတ်ထားတဲ့နေရာလည်းဆုံးပဲပြင်းပြင်းထန်ထန်ပင်ပန်းပန်းပေါ့လေမစားပဲမတော့ပဲအပုခန္ဓာအေးခန္ဓာဒီမျိုးချင်းอ่ะဒီမျိုးချင်းอ่ะလည်းအမှားပဲအဲ့ဒီအကျင့်နှစ်ပါးကို မသုံးမနဲ့အဆုံးရောက်တဲ့အကျင့်နဲ့မသုံးမနဲ့အလယ်လန်းစဉ်မစ္စည်းမပရိပဒါခင်ဗျာအလယ်ဆိုတာဘုန်းကြီးတို့ဟိုအလယ်ကောင်းနေလို့အလယ်လန်းစဉ်ခေါ်တာမဟုတ်ဘူးเนาะခုနအဆုံးနှစ်ဖက်လမ်းစဉ်ကိုမကျင့်သုံးမနဲ့မက်ကင်၈ပါးနဲ့အညီကျင့်ဆိုရင်ကျင့်ဒါမစ္စည်းမပရိပဒါအလယ်လန်းစဉ်ခေါ်တာเนาะတော်တော်များများဘုန်းကြီးတို့ဒီမှာအယူဆမှားတာငါတို့ကဟိုဘက်လည်းမလိုက်ဘူးဒီဘက်လည်းမလိုက်ဘူးကြားနေမယ်အလဲနေတယ် ဒါမေဇိမပရိသအဲ့လိုထင်တာမဟုတ်ဘူးနော်အဲ့ဒါမှတ်တာစိတ်ကိုလွတ်လပ်ထားအပြောအောင်နဲ့နေတဲ့လမ်းစဉ်ကလည်းအဆုံးရောက်တဲ့လမ်းစဉ်ပြီးတော့ခန္ဓာကိုယ်ကြီးပင်ပန်းအောင်ကျင့်ရမယ်မစားဘဲမတော့ဘဲအပူခံအေးခံကျင့်တာမျိုးဒါလည်းအဆုံးရောက်တဲ့လမ်းစဉ်အဲ့ဒီအဆုံးနှစ်ဖက်ကိုမလိုက်ဖက်နဲ့မဂ်ကင်ရှစ်ပန်းလမ်းစဉ်နဲ့ညီတဲ့အကျင့်ဟာ လမ်းစဉ်မှန်တယ်ဒါပြောတော့ပါဒီမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီဖရာဟာမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်ပြီးတော့အာနာပါနကိုအထုတ်ခဲ့တဲ့အတွက်ငါဟာတထဂရိဏဘိတမုတ်တော်နော်ဖရာရှင်ဟာဒီအသိဉာဏ်တူတွေရလာတယ်ဖရာဖြစ်လာတယ်ပေါ့ဒါဖရာဖြစ်ဝန်ခံတာပါဒီမဂ္ဂင်၈ပါးလမ်းစဉ်ကိုကျင့်တဲ့အတွက်အရင်ဘက်ကလည်းပြောပါတယ်နော် ဒီအကျိုးတွေပေါ့သက္ခုကရဏီညာနာကရဏီဥပသမယဗိညာယတံဘောဓယနိဗ္ဗာန်တံဝတ္တိဓာတ်တွေဘုန်းကြီးတို့ပြောခဲ့ပြီပြီးတော့မှမဲဂေ7ပါးလမ်းစဉ်ဆိုတာဘာတွေလဲညမဘုရားအရိယောထင်ကောမက်ကောဖြူစင်းတဲ့တန့်ရှင်းတဲ့စင်ကြဲတဲ့အရိယာဖြစ်တဲ့ မဂ္ဂရှိပလမ်းစဉ်ဆိုတာဘာတွေလဲဆိုမှတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မတာတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာသမာဓိဒီလိုပြောသွားတယ်နော်ဒါတော့ဘုန်းကြီးတို့ဒီမဂ္ဂဒီဓမ္မစကြာတော့ကပြောတာပေါ့နော်တကယ်တမ်းကျမဂ္ဂနေပါပြီကြဒီဘိဓမ္မာလိလာဟုတဲ့ပုဂ္ဂိုလ်ကသိလားဘိဓမ္မာလိလာဟုတဲ့ပုဂ္ဂိုလ်ကြတော့ဘုန်းကြီးတို့ဘိဓမ္မတာသင်ညိုခေါ်တာပေါ့နော် အဲ့ဒီတည်းမှာကျတော့ဘေးမှာဟောထားတဲ့တရားတွေကိုအကျဉ်းချုပ်ပြီးတော့ပြတော့အဲ့ဒီမှာကျတော့သူကမက်ကင်12ပါးလို့ပြမက်ကင်ရ10ပါးလည်းရှိတယ်12ပါးလည်းရှိတယ်ဒီလိုမှတ်ထားမက်ကဆိုတာလမ်းမှာပဲလမ်းဆိုတာကကောင်းတဲ့နေရာသွားတယ်ကောင်းတဲ့လမ်းရှိတယ်မကောင်းတဲ့လမ်းရှိတယ်ကောင်းတဲ့အရာဒေတာကိုသွားတဲ့လမ်းရှိတယ်မကောင်းတဲ့အရာဒေတာကိုသွားတဲ့လမ်းရှိတယ်ဒီလိုနှမျိုးခွဲတာပေါ့ဗျာ။ ကောင်းတဲ့နေရာကောင်းတဲ့လူဘုံနတ်ဘုံပြမဘုံနိဗ္ဗာန်ဒီလိုသွားတဲ့လမ်းကြောင်းတစ်ခုမကောင်းတဲ့အပေလေးဘုံသွားတဲ့လမ်းကတစ်ခုဒီလိုခွဲခြားပြောလို့ရပါတယ်။သင်ညိုကြအဲ့တိုင်းခွဲပြောတယ်။အခုဓမ္မစကြာမှာပါတဲ့လမ်းစဉ်ကြတော့ကောင်းတဲ့နိဗ္ဗာန်မညံဖုံညာရောက်အောင်သွားတဲ့လမ်းဖြစ်လို့တမ္မာမကင်လို့ခေါ်တယ်။သူဂရိဘွားကို ရောက်အောင်သွားနိုင်လို့တမ္မာမကင်လို့ခေါ်တယ်ဒုက္ခရီဘဝတွေမကောင်းတဲ့ဘုံဘဝတွေသွားနိုင်တဲ့မိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝိုင်းမှာမိစ္ဆာသမာဓိအယူဆတွေအတွေ့တွေမှားမယ်အတွေ့မြင်တွေမှားရင်တော့အတွေ့မှားရင်အမြင်လည်းမှားတော့အဲ့ဒါနဲ့ပတ်သက်ပြီးကြောင်းကြဆိုင်လောက်တာလို့အဲ့ဒါနဲ့ပတ်သက်သမာဓိရတည်ငြိမ်အောင်လောက်တာငါးအများကြီးနဲ့သမာဓိရတာရှိတော့ ဖဲရိုင်တဲ့တမာရီဒါမျိုးတွေကြတော့မိစ္ဆာတမာရီခေါ်တယ်အဲ့ဒါတွေကတော့မကောင်းတဲ့ပုံပေါင်းရောက်စေတယ်ပေါ့အကြောင်းမဲ့ခင်12ပါးရှိတယ်လို့ကမှတ်ထားပါအကျမ်းပြန်ဘယ်လိုခွဲမလဲဆိုကောင်းတဲ့မဲ့ခင်တမာမဲ့ခင်နဲ့မိစ္ဆာမဲ့ခင်ပေါ့ကောင်းတဲ့အရာတွေရဖို့ရောက်ဖို့ဆိုရင်တမာမဲ့ခင်မကောင်းတဲ့အရာတွေရောက်ဖို့ရောက်ဖို့ဆိုရင်မိစ္ဆာမဲ့ခင်လို့ဒီလိုမှတ်ထားခုဘုန်းကြီးတို့ဓမ္မစကြာမှာပြောထားတဲ့မဲ့ခင်ကတော့ကောင်းတဲ့မဲ့ခင်တွေကိုပြောပါတယ် အဲ့မှာကြည်လိုက်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပမဂ္ဂင်၈ပါးကိုဘုန်းကြီးတို့ကဘယ်လိုခွဲကြလဲဆိုတော့ပညာမဂ္ဂင်ပြီးတော့သီလမဂ္ဂင်ပြီးတော့တမာရိမဂ္ဂင်ဒီအစဉ်အရာအတိုင်းကြီးဓမ္မစကြာပါတယ်ဟောယုတ်ဟောစဉ်ကဒေသနာစဉ်ရှိတယ်ကျင့်စဉ်ရှိတာဒေသနာစဉ်ကြတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဒါပညာမဂ္ဂင်တမ္မာဝါစာတမ္မာကမ္မတတမ္မာအာဇီဝဒါကသီလမဂ္ဂင် တမ္မာဝါယမတမ္မာတတိတမ္မာတမာရီဒါကြတော့တမာရီမကင်တကယ်တကယ်ကြတော့ဘုန်းကြီးတို့ကျင့်စဉ်ပိုင်းမှာကြတော့သီလမကင်ကအရင်ကျင့်ရတယ်သီလမကင်ပြီးမှတမာရီမကင်တမာရီမကင်ပြီးမှပညာမကင်ဒေသနာစဉ်နဲ့တခါတွေကျင့်စဉ်နဲ့မတူရတာတွေရှိပါဒီနေရာမှာဘုန်းကြီးတို့ပြောစရာရှိတာ ရှင်မြတ်ဘာဖြစ်လို့ဒီမှာကျတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပပညာမဲ့ခင်ကအရင်ဆုံးပြောထားတယ်လေဒါလေးတွေမေးလို့ရတော့ဘောနော်ဘုန်းကြီးတို့ပညာပိုင်းမှာ၃မျိုးခွဲပါတယ်ဉာဏ်ပိုင်းမှာတုတ္တမယဉာဏ်ရှိတ္တမယဉာဏ်ဘာဝနာမယဉာဏ်ဒါကရဏကြားဦးလိုက်မယ်ကျင့်တဲ့အခါမှာတုတ္တမယဉာဏ်လို့တဲ့ခုလိုတရားနာတာတို့တရားတွေလေ့လာတာလို့သိပြီးမှကျင့်ကြအထောက် အရန်ကတော့ကျင့်တော့ဘာမှတရားမရနိုင်ဒါမှတ်ထားနော်ဆရာတော်တွေဟောတဲ့တရားတွေနာရမယ်ဆရာတော်ဟောတဲ့သင်ပေးတဲ့တရားတွေလေ့လာမယ်ဒါမှကိုကနိမန်လမ်းမှသိမယ်နိမန်လမ်းမှသိမှကျင့်လို့ရဒါကြောင့်မို့ဒီမှာ သမာဓိတိသမာသင်္ကပ္ပဆိုသုတ္တမယဉာဏ်ကိုရည်ရွယ်ပြီးတော့အစာဆုံးထားတယ်ဘာလို့ပဲလှုပ်လို့အရင်လေ့လာတယ်မလေ့လာဘဲနဲ့လို့ရင်ရှေ့မှာဟိုမှားပြီးမှဘယ်လို့မှပြင်လို့မရဘူး ဘာပဲလှုပ်လှုပ်ပြီးပါပဲသွားသွားဘယ်နေရာပဲသွားသွားဘာပဲလှုပ်လှုပ်အရင်လေ့လာလေ့လာပြီးမှကိုယ်နဲ့ဖြစ်နိုင်မဖြစ်နိုင်မဖြစ်နိုင်မဲ့လည်းရမ်းသွားလို့ဟိုရောက်မှဖြစ်ရှင်းလို့မရဘူးစကြရတဲ့တခါလေလေ့လာသွားအဲ့ဒါပြောရင်အဲကြောင့်သုတ္တမြညာဒါလည်းလို့တယ်သုတ္တမြညာပိုင်းပြီးမှစိတ်တမြညာဒီခါလေးစဉ်းစားရတာတွေရှိတယ်မှန်မှန်မှန်ဟုတ်မဟုတ်ဒါမျိုးတွေစဉ်းစားဝေဖန်ပြီးမှတင့်မတင့်ဒါတွေ ပြီးမှတကယ်အထုတ်တာမျိုးကိုတကယ်အထုတ်လို့သိတာမျိုးဘာဝနာမယညာခေါ်တယ်ဒီမှာကြတော့ကြည်လိုက်ပညာမဲ့ခင်ပြီးတော့မှသီလမဲ့ခင်လာထားတယ်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပကပညာမဲ့ခင်တမ္မာဒိဋ္ဌိဆိုတာပညာကိုပြောတယ်တမ္မာသင်္ကပ္ပကဝိတက်နော်တမ္မာသင်္ကပ္ပဆို အတွေးပေါ့ကောင်းတဲ့အတွေးကောင်းတဲ့အကြံခေါ်တယ်နော်အတွေးမှအကြံမှမှဉာဏ်ဆိုတာ မှန်မှန်ကန်ကန်ချင်းချင်းတောက်တနိုင်တယ်။နောက်အပြင်ပညာအပြင်ပြဘက်ကကြည့်ရင်မှန်မှန်ကန်ကန်သိမြင်မြမှန်မှန်ကန်ကန်တွေးနိုင်တယ်။မှန်မှန်ကန်ကန်မသိရင်တော့အမှားသိတော့မှားတွေးမှာပဲ။အမှန်သိမှအမှန်တွေးတယ်။အဲဒီဒီလိုလဲကြည့်လို့ရတယ်။ဒါဆိုရင်ရှင်မြတ်ပညာပြီးတော့ဘာလို့သီလမဲ့ခင်နေဒီမှာဘုရားဟောထားလဲလို့ဒီလိုလဲမေးလို့ရတော့ဘောနော်။သီလမဲ့ခင်သုံးပါးကြည့်လိုက်ပါ။သမာတတိသမာသမာဓိ အဲတမ္မာဝါစာတမ္မာကမ္မန္တတမ္မာဝါယမပေါ့အဲတမ္မာကမ္မတမ္မာဝါစာတမ္မာကမ္မန္တတမ္မာဇီဝอืมဘုန်းကြီးဖတ်ဓမ္မနဲ့အဲ့ဒါကြဘာပြောလို့ရလဲဆိုဘုန်းကြီးတို့တုတ်တတုတ်ပေါ့လေတိလက္ခသောနာဒန္တတုတ်ဆာရှိတယ်သောနာဒန္တဆိုတာကဘုန်းကြီးတို့မျိုးစားလဲမျိုးစားတထေးလဲတထေးចောင်းဆရာလဲចောင်းဆရာចောင်းသားတွေ အရွယ်ကောင်းကောင်းကျောင်းဆရာတွေကျောင်းသားတွေပေါ့19 20ဒီအရွယ်ကျောင်းသားတွေကိုသင်ပေးတဲ့ကျောင်းဆရာကြီးပဲဒီနေ့ဖះကသူတို့မျိုးကျွာ तू ကဖះကိုတွေ့လဲတွေ့ကျင်တယ် तू ကကျောင်းဆရာဆိုတော့ဖះကသူ့ကိုသူ့မသိတာတွေမေးရင်လည်းအဆက်ကွဲမှလည်းကြောက်တော့ तू ကဖះခတ်ဆောင်ရောင်လောက်တော့မတွေ့ရဘူးနောက်တော့ကျောင်းတိုက်ဆိုင်တွေ့ရတော့သူတို့နိုင်ငံ ဘယင်ကိုယ်တိုင်ဗိမိတရာမင်းကသူတို့နိုင်ငံရဲ့ဘယင်ပဲဘယင်ကိုယ်ပဲဘယင်ကိုယ်တိုင်ကိုယ်ွယ်ထားတဲ့မြတ်စွာဘုရားကြွလာတွေ့ရသူစိတ်ထဲမှာတထင်နေနော်ဘုရားငါမသိတာတွေမြေနော်ငါရှက်ကွဲတော့မှတပည့်တွေကလည်းပါတော့ဒါပေမဲ့ဘုရားကအဲ့ဒီခက်ခဲကိုသိတော့မေးပါတယ်ဒကာကြီးဒကာကြီးတို့လောကမှာဘယ်လိုပုံကိုမျိုးလူတော်လူကောင်းလို့တတ်မှတ်ပါတယ်ဒါလေးမေးတော့အာအဲ့ဒီမှာဒကာကြီးကတိတ်ဝမ်းသာသွားတယ်သူသိတာမေးတော့ သူသိတာမေးတော့သူကဖြေပါတယ်မြတ်စွာဘုရားဒီလိုလောကမှာ လူတော်လူကောင်းလို့တတ်မှတ်နိုင်တဲ့အရေးချင်း၅မျိုးရှိပါတယ်ဗျာတဲ့နံပါတ်၁ကတော့နှစ်ဖက်မျိုးရိုးကစင်ကြယ်တန်ရှင်းရမယ်တစ်ဖက်မျိုးရိုးဆိုတာအမေဘက်ကဖောက်ပြန်တာမရှိဘူးအဖေဘက်ကဖောက်ပြန်တာမရှိဘူးဒါမျိုးဆိုလိုပါမိဖဘိုးဘွားမျိုးရိုးမှာ ဖောက်ပြန်တာမရှိဘူးနှစ်ဖက်မျိုးရိုးစင်ကြယ်တန်ရှင်းရမယ် နံပါတ်1ကတော့လောကီပညာခေပညာပေါ့နော်ဘွဲ့တွေဒီဂရီရမယ်လောကီပညာတက်ရမယ်နံပါတ်3ကကြတော့ရုပ်ရည်ဥပရိတံပတ္တိပြည့်စုံရမယ်နံပါတ်4ကကြတော့ကိုကျင့်တရားရှိရမယ်နံပါတ်5ကတော့အသိလိမ္မာဉာဏ်ပညာရှိရမယ်ခုနကလောကီပညာတတ်တာနဲ့သိလိမ္မာဉာဏ်ပညာတခြားစီနော်သမီးငယ်လေးတဲ့တာငယ်လေးဒါလေးမှတ်ထားမယ်ငယ်တဲ့လူတွေက ဒီခါလေးတွေဘွဲရတိုင်းဒီစဉ်းစားဆင်ញင်နဲ့ဉာဏ်ကရှိချင်မှရှိတယ်။မြိုက်တွေ့ပါလိမ့်မယ်။အသက်ကြီးလာလေတွေ့လိုက်တွေ့လိုက်။တို့ဘုန်းကြီးတွေလည်းဒီတိုင်းပါပဲ။သူကသူဘာဘွဲရလို့နေနေခါလေးစဉ်းញင်စဉ်းစားဆင်ញင်ဉာဏ်ဆိုနေခြင်းကြောင့်နောက်ပြဿနာအများကြီးတက်တယ်။တို့တန်ခါလောကမှာလည်းရှိတယ်လူလောကမှာလည်းရှိတယ်ဒါလေးသိတာနော်။အဲဘွဲရတိုင်းပညာတတ်တိုင်းအသိဉာဏ်ရှိချင်မှရှိတယ် သိဉာဏ်ရှိတယ်ဆိုတာကဒါအခုဘုန်းကြီးပြောတဲ့တရားတွေပေါ့နော်တရားကြီးတွေတို့မှကြီးနားထောင်ညာဒါဟုတ်လားမဟုတ်လားကိုယ်ပိုင်ဉာဏ်နဲ့စဉ်းစားဝေဖန်နေရမယ်မှန်လားမမှန်လားဒါလေးတွေပေါ့အဲ့လိုကိုယ်ပိုင်ဉာဏ်နဲ့စဉ်းစားဝေဖန်ဆုံးဖြတ်နိုင်တဲ့အသိဉာဏ်မျိုးကိုဉာဏ်ပညာရှိတယ်လို့ခေါ်တယ်အသိဉာဏ်ရှိတယ်လို့ခေါ်တယ်ပြန်ပြောပါမယ်ခုနလူတော်လူကောင်းလို့လောကမှာလူတော်လူကောင်းလို့သတ်မှတ်နိုင်တဲ့ အရေးချင်း၅မျိုးနံပါတ်၁ကနှစ်ဖက်မျိုးစင်ကြယ်တန်ရှင်းရမယ်နံပါတ်2ကလောကီပညာခေပညာတတ်မယ်လောကီဘွဲရမယ်နံပါတ်3ကဥပရိတံပတ္တိရုပ်ရည်စင်ပြည့်စုံရမယ်နံပါတ်4ကကိုချင်းတရားကောင်းမယ်နံပါတ်4 5ကအသိလိမ္မာဉာဏ်ပညာရှိရမယ်ဒီ5မျိုးနဲ့ပြည့်စုံရင်တပည့်တော်လောကမှာလူလူတော်လူကောင်း လူလိမ္မာလို့တတ်မှတ်ပါတယ်ဘုရားလို့ရှောက်တယ်ဒီတော့မြတ်စွာဘုရားကသူ့ဝေဘန်သုံးသက်တောင်ဆင်ញံတောင်သူကလည်းကြောင်းဆရာဖြစ်တော့ပြန်မေးပါတယ်ဒကာကြီးတဲ့အဲ့ဒီလိုဆိုရင်တချို့ကလေးတယောက်ကနှစ်ဖက်မျိုးဆင်ကြံတန့်ရှင်းမှုမရှိဘူးကြံတဲ့အချက်လက်လေးချက်ပြည့်စုံတယ်အဲ့ဒီကလေးကိုဟောလူတော်လူကောင်းလို့မတတ်မှန်နိုင်ဘူးလားနည်းနည်းစဉ်းစားကြည့်နော် အဲတော့တတိကြီးမြို့သားကြီးကျောင်းဆရာကဘာစဉ်းစားလဲနှစ်ဖက်မျိုးရိုးဆိုတာဒီကလေးနဲ့မဆိုင်ဘူးမေဖောက်ပြန်မယ်ဖေဖောက်ပြန်မယ်ဖိုးဖွားဖောက်ပြန်တယ်သူနဲ့မဆိုင်သူနဲ့မဆိုင်တဲ့အတွက်မှတတိလျှောလိုက်တယ်မြတ်စွာဘုရားနှစ်ဖက်မျိုးရိုးစင်ကြယ်တန့်ရှုမရှိတဲ့ဒီကလေးကိုလူတော်လူကောင်းလို့တတ်မှတ်နိုင်ပါလေတဲ့ကျန်တဲ့အချက်၄ချက်ပြည့်စုံရတယ်နော်ဗြဟ္မသူက၅ချက်ပြောထားတယ်ခုတစ်ချက်လျှော့လိုက်တယ်၄ချက်ပဲကျန်တယ် မြတ်စွာဘုရားအဲ့ဒါထတ်ထောက်တယ်ဒကာကြီးတဲ့တချို့ကလေးကြတော့နှစ်ဖက်မျိုးစင်ကြတန်ရှင်းလို့မရှိဘူးလောကီပညာခက်ပညာလောကီဘွယ်လည်းမရဘူးခက်ပညာလည်းမတတ်ဘူးဉာဏ်နဲ့သုံးချက်ပြည့်စုံတယ်ဥပဒိတံပတ္တိပြည့်စုံတယ်ကိုကျင့်တရားကောင်းတယ်အသိဉာဏ်ရှိတယ်ဒီပုဂ္ဂိုလ်မျိုးကောလူတော်လူကောင်းတော့မတတ်မှန်နိုင်ဘူးလားစဉ်းစားကြည့်နော်တတ်မှန်နိုင်တယ် ဘုန်းကြီးတို့ဒီဘုန်းကြီးတို့ရဲ့နိဗ္ဗာန်ညာမိဘဘိုးဘွားချိုးဆရာတော်ကြီးတွေရှေးရှေးတော့ဘုန်းကြီးတို့ဘုန်းကြီးလောကမှာဆိုဆံမွဲတွေမရှိဘူးရရှေးရှေးတော့တတ်အောင်တင်တာဘွဲတွေတော့မရခဲ့ဘူးဒါပေမဲ့လို့ဒီသူတို့ရဲ့ဥပရိတံပတ္တိလည်းပြည့်စုံတယ်ရုပ်အေးစင်လည်းဥပရိတံပတ္တိပြည့်စုံတယ်ပြီးတော့ကိုကျင့်တရားလည်းကောင်းတယ်ကောင်းတာတွေဆိုးတာတွေမှားတာတွေမှန်တာတွေဝေဖန်သုံးသပ်နိုင် ဘုန်းကြီးတို့ငယ်ဆရာတွေတချို့ဆရာတော်ကြီးတွေဘာပွဲမှမရပါဘူးဗျဒါပေမဲ့လို့အဲ့ဒီလိုအရေးချင်းနဲ့ပြည့်စုံတဲ့အတွက်အလုံးကလေးစားတယ်နော်အဲ့ဒီမှာခုနမျိုးစားကြီးကလျှော့ပြန်တယ်မှန်ပါဗျာတဲ့လောကီပညာခေပညာမတတ်လဲဒီနှစ်ဖက်မျိုးရိုးစင်ကြယ်တန့်ရှုမရှိလဲသူ့ကိုလူတော်လူကောင်းလို့တတ်မှတ်နိုင်ပါရဲ့နော်ငါးချက်ကနေပြီးနှစ်ချက်လျှော့ကြတာသုံးချက်ပဲရှိတော့တယ်ဘုရားထပ်ထောက်ပြန်တယ် ဒကာကြီးတဲ့ဒီရုပ်ကလေးじゃနှစ်ဖက်မျိုးစင်ကြယ်တန်ရှင်းမှုလည်းမရှိဘူးလောကီပညာလည်းမတတ်ဘူးပြီးတော့ဥပရိတံပါတိလည်းမပြည့်စုံဘူးဒါပေမဲ့လို့ကိုချင်းတရားကောင်းတယ်အသိလိမ္မာဉာဏ်ပညာရှိတယ်ဒီပုဂ္ဂိုလ်ရောလူတော်လူကောင်းလို့တတ်မှန်တယ်မှန်ပါဗျာဒါလည်းတတ်မှန်နိုင်ပါလေလောကမှာကိုချင်းတရားကောင်းမယ်သိဉာဏ်ရှိမယ်ဆိုအလုံးကလေးစားတာ သူကနှစ်ချက်ပဲကြံတော့နော်ဘုရားမ၅ချက်ပြောတာနှစ်ချက်ပဲကြံတော့အဲ့မှာဘုရားထပ်ထောက်တယ်။ဒါကြီးကတချို့ကလေးကြတော့ကိုချင်းတရားတော်ကောင်းတယ်သိလိမ့်မှဉာဏ်ပညာမရှိဘူးတဲ့။တစ်ချက်ပဲကြံတော့ဘာသူပြောချင်။တချို့ကြတော့တဲ့အသိလိမ္မာဉာဏ်ပညာတော့ရှိတယ်ကိုကျင်တရားမကောင်းဘူးအဲ့ဒီနှစ်ယောက်ကိုကောလူတော်လူကောင်းလို့တတ်မှတ်နိုင်သလားလို့ထပ်မေးနော် ပြန်ပြောမယ်နော်တချို့ပုဂ္ဂိုလ်ကြတော့ကိုကျင်တရားတော့ကောင်းတယ်သိလိမ္မာဉာဏ်ပညာမရှိဘူးတချို့ပုဂ္ဂိုလ်ကြတော့ အသိလိမ္မာဉာဏ်ပညာတော့ရှိတယ်ကိုကျင်တရားမကောင်းဘူးဒီကတော့တခုတည်းပြောကျင်တော့ကိုကျင်တရားကောင်းယုံလေးနဲ့လူတော်လူကောင်းလို့တတ်မှတ်နိုင်သလားအသိလိမ္မာဉာဏ်ပညာတခုတည်းရှိုံနဲ့လူတော်လူကောင်းလို့တတ်မှတ်နိုင်သလားလို့ဒါမေးတာသူကဖြုတ်လို့ရင် ကုံတော့မှလေဒီနှစ်ခုတော့သူကရှော့လို့မဖြစ်တော့ဘာပြောလိုက်လဲမြတ်စွာဘုရားတဲ့အဲ့ဒီနှစ်ချက်တော့ပြည့်စုံမှလူတော်လူကောင်းလို့တတ်မှတ်နိုင်ပါတယ်တဲ့နော်သိလိမ္မာကိုကျင်တရားလည်းရှိ ဉာဏ်ပညာအသိလိမ္မာဉာဏ်ပညာလည်းရှိတဲ့ပုဂ္ဂိုလ်ဒီနှမျိုးရှိမှလူတော်လူကောင်းလို့တတ်မှတ်နိုင်ပါတယ်ဒါရှောက်ပါတယ်မြတ်စွာဘုရားအေးဟုတ်တယ်ဒီနှစ်ချက်ကတော့အနည်းဆုံးရှိရတယ်ဥပမာလေးနဲ့ပေးဟောပါဘုန်းကြီးတို့လက်နှစ်ဖက်ရှိတယ်တစ်ဖက်ကညစ်ပတ်နေတစ်ဖက်နဲ့ပုတ်တိုက်ဆေးကြောလို့ရတယ်ခြေတော်နှစ်ဖက်ရှိတယ်ခြေတော်တစ်ဖက်ညစ်ပတ်နေတစ်ဖက်နဲ့ဒီဘက်ပုတ်တိုက်ဆေးကြောရအဲဒီမှာဘာဟောသွားလဲဆိုတော့ အတိလိမ္မာဉာဏ်ပညာရှိမှကိုခြင်းတရားကောင်းအောင်လုပ်လို့ရတယ်ကိုခြင်းတရားရှိမှခုနအတိလိမ္မာဉာဏ်ပညာလည်းတိုးတက်အောင်လုပ်လို့ရတယ်အဲ့ဒီနှစ်ချက်ပြောသွားဒါကြောင့်ဘုန်းကြီးတို့အဲ့ဒီမှာကြည်လိုက်ဉာဏ်ပညာနဲ့ကိုခြင်းတရားဆက်ဆက်နေတယ်အဲ့တော့ခုပြောချင်တာအဲ့ဒါလေးပြောချင်တော့ဒီမှာတမ္မဒိဋ္ဌိတမ္မသင်္ကပ္ပဆိုတာကပညာမဲ့ခင်ပညာမဲ့ခင် ပြီးတော့ဘုရားဒီမှာသီလမဲ့ခင်ဆက်ဟောတာ ခုနကပြောတဲ့စကားတွေပြန်ပြောမယ်အတိလိမ္မာဉာဏ်ပညာရှင်ကိုကျင့်တရားကောင်းအောင် လုပ်လို့ရတယ်တစ်ဖက်ကပြန်ပြန်မယ်ကိုကျင့်တရားကောင်းနေလည်းပဲအတိလိမ္မာဉာဏ်ပညာရှိအောင် လုပ်လို့ရတယ်ဒီနှစ်ချက်အဲ့ဒီနှစ်ချက်လို့ဘုန်းကြီးနည်းနည်းပြောမယ်နော်ပထမကကိုကျင့်အတိလိမ္မာဉာဏ်ပညာရှိ ကိုကျင့်တရားကောင်းအောင်လုပ်လို့ရတယ်အဲ့ဒီချက်လေးပြောမယ်ကိုယ့်ဟာကိုယ်ပင်တိုင်းစဉ်းစားကြံနော်ဒီငယ်လေးတွေ ဘယ်လိုစဉ်းစားမလဲဆိုကိုယ့်ပစ္စည်းခိုးရင်မကြိုက်ဘူးလေကိုယ်လည်းသူများပစ္စည်းမခိုးနဲ့ပေါ့ကွာဒါပဲရှိလို့ကိုယ်လိန်ပြောရင်ကြိုက်သလားမကြိုက်ဘူးလားကိုယ့်ကိုစဉ်းစားမကြိုက်ဘူးလေကိုယ်ကြံကြံထထမှာပါထမ်းပြောရင်မကြိုက်ဘူးမကြိုက်ရင် ကိုယ်လည်းမပြောနဲ့ပေါ့တချို့ကျတော့ပြန်အာကံပြောဆိုကိုမှမကြိုက်တဲ့စကားကိုလည်းမလုံးနဲ့ကိုလည်းမပြောနဲ့ဒါပဲအဲ့ဒါအတိလိမ့်မှာဩငါ့ကိုကြံကြံထထမှာထမ်းပြငါမကြိုက်ဘူး ငါလည်းသူမြောက်ဘယ်တော့မှကြံ့ကြံ့ထားမှာဒါမပြောဘူးအဲ့ဒီလိုထိန်းလိုက်ဒီသီလလုံတာပဲကိုယ့်ပစ္စည်းခိုးတာမကြိုက် ကိုယ်လည်းမခိုးပဲနေလိုက်ဟာငါပစ္စည်းခိုးရင်ငါမကြိုက်ဘူးသူများပစ္စည်းခိုးရင်လည်းကြိုက်မှာမဟုတ်ငါဒီခိုးတဲ့လုံကဘယ်တော့မှမလုပ်ဘူးဒါညာနဲ့ထိန်းတာနော်ကိုမတရားလုပ်လိုက်စော်ကားလိုက်မကြိုက်ဘူးလေကိုလည်းသူများမတရားစော်ကားမလုပ်နိုင်ဘူးကိုမကြိုက်တာဒါညာနဲ့ထိန်းတာ ငါမတရားလုပ်ရင်မကြိုက်သလိုသူများလည်းမတရားလုပ်ရင်ကြိုက်မှာမဟုတ်ဘူးငါဘယ်တော့မှသူများကိုမတရားမလုပ်ဘူးလူညံနဲ့ထဲရင်တော့လုံးလုံးလုံသွားတယ်အဲ့ဒါလေးပြောချင်တာလူငယ်တွေနော်ကိုယ့်ကိုယ်ကိုမန်တိုင်ထားပြီးစဉ်းစားပြီးရှောင်ရင်ဒါညံနဲ့ထိန်းတာဗျအဲ့ဒါတော်တော်ကောင်းတယ်အေးဒီနေ့ဘုန်းကြီးပေးလို့ထိန်းတာပြီးတော့ဘုန်းကြီးမြတ်ကွယ်ကြတော့ခိုးစားလို့ရတော့ညတာအဲ့လိုမျိုးမဟုတ်ဘူးနော်ကိုယ်အသိဉာဏ်နဲ့ထိန်းတာတော်တော်လုံးတယ်ဒါဘုန်းကြီးလည်းကိုယ့်အကိုယ်လည်းတတိပေးတာပါ ဒီသမီးတို့ပြောတာကြည့်တယ်မဟုတ်ဘူးဖုန်းတို့လည်းအဲ့လိုလုပ်ရကိုမကြိုက်တဲ့အပြုမှုမျိုးကိုလည်းမလုပ်နဲ့ကိုလည်းမပြောနဲ့အဲ့ဒါပဲဒါကိုပြောချင်တာဒီဒီတရားကအဲ့ဒါကိုပြောချင်တာနော်အဲ့ဒါကြောင့်ပထမဆုံးဒီမှာဘုရားကဘာဟောလဲဆိုအသိဉာဏ်ရှိရင်သီလကိုလုံအောင်လုပ်လို့ရတယ်နောက်တစ်ခုသီလရှိရင်အသိဉာဏ်ဖြစ်အောင်လုပ်လို့ရဒါကြောင့်ဒီမှာ တိလနဲ့ညံတွေကရှင်းနောက်တွဲတာတို့တရားထုတ်ကြပြီဆိုရင်တိလပြည့်စုံဖို့လိုတယ်တိလပြည့်စုံမှဝိတ္တုဒ္ဓိနဲ့ပြောမယ်တိလကိုတိလဝိတ္တုဒ္ဓိလို့ခေါ်တယ်တိလပြည့်စုံတိလဝိတ္တုဒ္ဓိဖြစ်တယ်တိလဝိတ္တုဒ္ဓိဖြစ်လာရင်စိတ်တဝိတ္တုဒ္ဓိဖြစ်အောင်လုပ်လို့ရစိတ်တဝိတ္တုဒ္ဓိဆိုစိတ်စင်ကြယ်အောင်တန့်ရှင်းအောင်လုပ်လို့ရတိလဝိတ္တုဒ္ဓိဖြစ်ပြီးတရားထိုင်ကြည့်လိုက်စိတ်ကကိုယ်မှာ မကောင်းတာတွေပြစ်မှားတာကျူးလွန်တာမရှိတော့စိတ်တည်ငြိမ်ငြိမ်နဲ့အထုတ်လို့ရတယ်။သီလဝိသုဒ္ဓိဖြစ်မှစိတ်တဝိသုဒ္ဓိဖြစ်တယ်။စိတ်တဝိသုဒ္ဓိဖြစ်မှဒီကပညာဝိသုဒ္ဓိကသွားလို့ရ။ပညာဝိသုဒ္ဓိပညာတွေအသိဉာဏ်တွေတစ်ဆင့်နဲ့တစ်ဆင့်တက်သွားတာ။သီလဝိသုဒ္ဓိဖြစ်တဲ့ကစိတ်ကငြိမ်တယ်စိတ်ကတည်တယ်။စိတ်တည်ငြိမ်မှတမာရိယမှဉာဏ်တွေကဖြည်းဖြည်းဖြည်းဖြည်းတက်သွား။ဒါကိုပြောချင်တယ်။နောက်တစ်ချက်က သီလပြီးဆုံးမှ အသိဉာဏ်ဖြစ်တယ်ဒါလေးမှတ်ထားသီလပြည့်စုံရင်ဘာလို့အောင်လဲတမာရီစခန်းကိုသွားရမယ်ဒါတော့ကျင့်စဉ်နဲ့ဆိုင်သွားပြီပထမဆုံးတကယ်ကျင့်စဉ်လမ်းကြတော့သီလပြည့်စုံလို့ရတယ်သီလပြည့်စုံပြီဆိုမှတမာရီမကင်သွားရတော့ပဲတမာဝါညမတမာတတိတမာတမာတိအာယုံတစ်ခုကိုကစိတ်ကကတ်အောင်ကြိုးစားတဏှာတိုင်းတဏှာလုံးကမယ်နှစ်နာရီတိုင်းနှစ်နာရီလုံးကမယ် အဲ့ဒီလိုကပ်လာမှနောက်ကအသိဉာဏ်ဆိုတာဖြစ်ပါတယ်အသိဉာဏ်ဖြစ်မှဘုန်းကြီးတို့ရဲ့ကိုယ်မူရာနှုတ်မူရာစိတ်တက်တရားပြောင်းတယ်နော်အဲ့ဒါလေးမှတ်တာအသိဉာဏ်မဖြစ်တဲ့၍ကိုယ့်ကိုယ်မဲ့ရတယ်ပြောပြောဖို့ရတယ်ပြောပြောဇံရတယ်ပြောပြောသူ့အမူရာမပြောင်းပါဘူးသူ့စိတ်တက်တယ်မပြောင်းပါဘူးဒါလေးမှတ်ထားအဓိကသူများပြောင်းတာမပြောင်းတာအရေးမကြီးဘူးကိုပြောင်းဖို့ကိုသိဖို့ဒါအရေးကြီးတယ် ဒါလေးမှတ်တာနော်အဲ့တော့ဒီမှာမြတ်စွာဘုရားသောနာရဏတထေရီကိုအဲ့ဒီတရားလေးဟောတာအဲ့ဒါလေးတော်တော်ကောင်းပါတယ်နော်လူငယ်တွေမှတ်ထားမယ်အဲ့ဒီမှာတော့ဘုန်းကြီးတို့ဒီအနောက်တိုင်းလူငယ်တွေခုခေတ်လူငယ်တွေကဘုန်းကြီးတို့ပါပြောဘုရားတော်အဲ့ဒီတုံမှာတော့ဒူလိုလူကောင်းလို့တတ်မှန်နေတဲ့ရည်ချင်းနှမျိုးဒါကတော့ဘုရားဟောအဲ့ဒီခေတ်ကာလနေကြည်ဟောတာတော်တော့ကိုကျင့်တရားကောင်းအောင်မယ်တိလိမာဉာဏ်ပညာရှိရမယ်ဒီပုဂ္ဂိုလ်လူတော်လူကောင်း ဒါပေမဲ့ဘုန်းကြီးတို့ဒီခေတ်မှာကြတော့ဒီမဲ့သမီးငယ်လေးတွေပါတယ်ဒီခေတ်မှာကြပညာတက်ကိုတက်မယ်တမောပညာတခုမတက်လို့ရှင်ပင်ပန်းမလောက်ကန်စားတော့မယ်ဒါဝင်သိရေးကြည့်တယ်နော်တို့ထိုက်တဲ့လောကီပွဲရရောက်ကိုရမယ်တင်းကိုတင်ထားမယ်ဓမ္မဘယ်နိုင်ငံရောက်ရောက်အဲ့ဒီနိုင်ငံကဒီပညာရောက်ကိုတိမှတ်ပြုမယ်တိမှတ်ပြုမှကိုကဟိုနော် မပင်မနဲ့လောက်ကင်စားတော့ခွန်ကြီးတို့ဒီနောက်တိုင်းမှာဆိုခွန်ကြီးခဏခဏပြောပါတယ်သားတို့သမီးတို့ကဒီနိုင်ငံရောက်လာပြီဒီနိုင်ငံဘွဲ့ရောက်ကိုရမယ်ရအောင်ကိုလုပ်ရမယ်အဲ့ဒီဘွဲ့ရမှဟိုပင်ပင်ပန်းပန်းလောက်ကင်စားတော့မှုကမဖြစ်မှာဟိုလိုဘွဲ့မရရင်တော့အခြေခံတာမအလုံးနဲ့လောက်ရရင်တော့ပင်ပန်းပန်းလောက်ရမှာပဲဒီမှာအဲ့ဒီနှစ်ခုကိုဘုန်းကြီးတို့ပြောပါတယ်လောကီဘွဲ့ရမယ်တနည်းအားဖြင့်ဒီဘက်ကလည်း ကိုခြင်းတရားကောင်းအသိဉာဏ်ရှိရမယ်ဒီနှစ်ခုပြောရင် လောကီဘွဲမရဘူးဆိုရင်ဒီမှာဘာလို့ဖြစ်လဲဆိုဘလောက်ကိုခြင်းတရားကောင်းကောင်းဘလောက်သိဉာဏ်ရှိလို့နေနေပင်ပန်းမှလောက်ရမှာပဲအဲလောကီဘွဲတော့ရပါရဲ့ကိုခြင်းတရားလည်းမကောင်းဘူးအသိဉာဏ်လည်းမရှိဘူးဆိုရင်ရှာမြကုန်ကုန်ပါပဲဘာလို့လဲသီလမရှိဘူးလောင်းကစားတွေမဲ့မဲ့အတောက်စားတွေသုံးမယ်တောက်မယ်ဘလို့မှမကြံဘူး နော်သူကဘလောက်ချမ်းသာဘလောက်ရအောင်ရှာနိုင်လို့နေနေသီလမပြည့်စုံအသိဉာဏ်မရှိရင်လည်းပဲကုန်မှာပဲအဲ့ဒါကြောင့်မို့ဒီသုံးခုပေါ့လေဘုန်းကြီးတို့နောက်ပိုင်းကလေးတွေပြောပြတာတော့လောကီဘွဲ့လည်းရအောင်ယူပါနောက်ပြီးတော့ကိုကျင်တရားအသိဉာဏ်ရှိအောင်လည်းလုပ်ပါမှတ်ထားမယ်နော်သမီးငယ်လေးတွေလောကီဘွဲ့ရအောင်မပြီးဘူးကိုကျင်တရားလည်းရှိရမယ် ကောင်းတာဆိုးတာမှားတာမှန်တာဝေဖန်သုံးသပ်နိုင်တဲ့ဉာဏ်မျိုးရှိရမယ်။အေးမင်းတို့အဲ့လိုမျိုးမှမရှိတော့ဘယ်လိုမှလောကမှာယက်တည်လို့မရဘူးတိုးတက်အောင်မြင်ဖို့မလွယ်ဘူး။ဒီမှာအများကြီးတွေ့တယ်သူအနောက်တိုင်းတွေမှာအများကြီးတွေ့တယ်။တချို့လောကီဘွဲရတယ်အဲ့ဒီကိုချင်းတရားတွေအတိညာဏ်တွေမရှိရှာတော့ရှာမြအကုန်ကုန်တာပဲ။ချို့ကဒီမှာကတော့လောင်းကစားတွေတရားဝင်ခွင့်ပြုထားတော့ Las Vegas, Reno တို့ ဒါတွေသွားဖြုံလာနဲ့ကုံတာပဲချို့ကြလည်းမူရစီဝတ်သေးရက်တွေတောက်တော့ကုံတာပဲဘာမှမကြဘူးစီဝါမဖြစ်ဘူးအဲတော့ငယ်တဲ့လူငယ်တွေသိထားဖို့ရကလောကီပညာခေပညာတက်ကိုတက်ရမယ်သိကိုသိရမယ်နော်နောက်တစ်ခုကပါလေကိုချင်းတရားကောင်းရမယ်အသိလိမ္မာဉာဏ်ပညာရှိရမယ်ဒါလေးမှတ်ထားမယ်အဲတော့ဒီတော့ကိုဒီတော့မှပြောချင်တာကဘာလဲဆိုတော့မဂ်ကင်၈ပါး မဂ္ဂင်၈ပါးမှာတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပပညာမဂ္ဂင်တမ္မာဝါစာတမ္မာကမ္မနာတမ္မာဇီဝကသီလမဂ္ဂင်တမ္မာဝါယမတမ္မာတတိတမ္မာသမာဓိကသမာဓိမဂ္ဂင်ဒီလိုမှတ်ထားအဲတော့ဒီမှာပထမဆုံးပညာမဂ္ဂင်ကိုစဟောတယ်ပညာမဂ္ဂင်ဆိုတာကဘယ်တရားပဲကျင့်ကျင့်ဘာလုပ်ပဲလုပ်လို့ဒီလုပ်ငန်းဟာကျွမ်းကျင်နေရမယ်သိနေရမယ်လိမ္မာနေရမယ်ဒါမှအလောက်ကလုပ်လို့အောင်မြင်တယ် ကုသိုလ်တရားတွေအဖို့အထုတ်ဖို့အတွက်ဒီတရားတွေသင်ရတယ်မသင်လို့မရဘူးမသင်ရင်ကိုယ့်အကိုအထင်နဲ့အမြင်နဲ့ရှောက်ခြင်းနဲ့ဘယ်တော့မှမတွတ်တတ်ဘူးအဲကြောင့်ပညာမဲ့ခင်အရင်ဆုံးထားတဲ့သုတ္တမြဉာဏ်ကိုရည်ရွယ်ပါတယ်ဒီပညာမဲ့ခင်နဲ့သီလမဲ့ခင်ကခုနလိုဆက်ဆက်နေတယ်ဆက်ဆက်နေတော့ပညာမဲ့ခင်ပြီးပြီးတော့ဒီမှာသီလမဲ့ခင်ဆက်ဟောတယ်တကယ်တကယ်ကျင့်စဉ်ကတော့ဘာဆောက်ဟော လိုရမလဲဆိုသီလမဂ္ဂင်ကစတယ်သီလမဂ္ဂင်သီလမဂ္ဂင်ပြီးတော့တမာရီမဂ္ဂင်တမာရီမဂ္ဂင်ပညာမဂ္ဂင်ကိုဒါကတော့ဒေသနာစင်နော်တကယ်ချင်းနဲ့ကျင့်စဉ်ကြဘာစမလဲသီလမဂ္ဂင်တမာရီမဂ္ဂင်ပညာမဂ္ဂင်သီလမဂ္ဂင်နေနဲ့ပထမဆုံးသီလယူကြတယ်ဘုရားခုနတို့စစချင်းသီလယူရတယ်ဒီသီလကြတော့ဒီမဂ္ဂင်ထဲမှာထည့်ပေမဲ့လို့သီလဆောက်တည်တိုင်းဒီသီလမဂ္ဂင်ဖြစ်တယ် တချို့ကဟိုတို့ကတရားထုတ်နေသီလယူစရာမလိုဘာညာပြောတာတွေတွေ့ဘူးကြုံဘူးလိုက်မယ်အဲအဲ့ဒီလိုပုံကုမျိုးဆိုရင်တော့ဒါသူသူတဏ္ဍာမှာသီလမဲ့ခင်မရှိဘူးသီလစောင့်တည်ထားမှာသီလမဲ့ခင်ဖြစ်တယ်အမြဲတမ်းသီလမဲ့ခင်ဖြစ်တယ်ဆိုတော့သောတာပတ္တိမဉ္ဇဏ်ဖုန်ဉဏ်မဉ္ဇဏ်ဖုန်ဉဏ်ရသွားရင်တော့သူတဏ္ဍာမဲ့ခင်၈ပါးလုံးကတပြိုင်တည်းဖြစ်တယ်မဉ္ဇဏ်ဖုန်ဉဏ်မရသေးတဲ့ပုဂ္ဂိုလ်တော့ဒီသီလတွေစောင့်တည်ထားမှာသီလမဲ့ခင်ဖြစ်ပါတယ် သီလတွေမလျှောက်တည်ထားရင်အဲ့ဒီပုဂ္ဂိုလ်တဏ္ဍာမှာသီလမရှိဘူးဒီသီလကအထုတ်နေတဲ့ချိန်မှာじゃတိတညီမပါဘူးမပါတဲ့အတွက်စောစီးရတဲ့သီလအရင်စောက်တရားဒါကြောင့်မို့သူ့ကိုပုပ္ပဘာကမက်ကင်လို့ခေါ်တယ်တရားမထုတ်ပြီးရှေ့ဖို့ကကြိုတင်ပြီးစောက်တည်ထားတဲ့အတွက်ပုပ္ပဘာကမက်ကင်လို့စာမှာသုံးတယ်အဲ့ဒါကတမ္မာဝါစာတမ္မာကမ္မနာတမ္မာဒီဝါဒါသီလမက်ကင်ကျန်တဲ့ သမာဓိမဂ်ခင်နဲ့ပညာမဂ်ခင်ကိုစာပေကျမ်းဂန်များတော့ကာရကမဂ်ခင်အလုံးမဂ်ခင်လို့သုံးတယ်။ဒါကြောင့်ဘုဟုဆရာတော်ရတော့ဒီသူတို့ကဝိပဿနာဓာတ်ရိုက်သွားတဲ့ခါကျတော့အလုံးမဂ်ခင်အဲ့ဒီ၅ပါးကိုတွဲပြောတာများတယ်။တကယ်တကယ်ကျတော့ဘုန်းကြီးတို့ကတော့ဘယ်လိုပြောဘုန်းကြီးတို့အနေနဲ့တော့ဘာပြောလဲဆိုရင်သီလမဂ်ခင်စောင့်တည်ပြီးတော့ခါကျမှသမာဓိမဂ်ခင်သမာဓိအောင်လုပ် သမာဓိရလာပြီးဆိုမှပညာမဂ်ခင်ကို ဆိုတာဖြစ်လာလိမ့်မယ်ပညာမဲ့ခင်သွားတာပိုကောင်းတယ်တမာရီမရပဲနဲ့ပညာမဲ့ခင်တန့်သွားဖို့ဆိုတော့ဒီခေတ်ဒီကာလနဲ့မလွယ်ပါဘူးအရင်တော့ဆရာတော်ကြီးတွေကတော့သူတို့သိတမာရီအကောင့်နဲ့ညာအကောင့်နဲ့သူတို့ကတော့ဖြစ်နိုင်တာပေါ့ဒါကြောင့်ဘုန်းကြီးတို့နောက်ပိုင်းမှာတော့ဘယ်လိုပြောကြလဲဆိုတော့တရားထုတ်တော့မယ်ဆိုတမာရီရအောင်လို့တမာရီမဲ့ခင်အဲဒီနေ့ကမှရှစ်ခွဲသွားဒီနေ့အချင်းချုပ်မှတ်တာနော် တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဒါပညာမဲ့ခင်တမ္မာဝါစာတမ္မာကမ္မန္တာတမ္မာဇီဝကပါလေသီလမဲ့ခင်တမ္မာဝါယမတမ္မာတတိတမ္မာသမာဓိဒါပညာမဲ့ခင်အဲပညာမဲ့ခင်ဖြစ်သွားသမာဓိမဲ့ခင်မဲ့ခင်ကိုသီလမဲ့ခင် သမာဓိမဲ့ခင်ပညာဒါကျင့်စဉ်နေနဲ့ပြောတယ်ဒီထဲမှာじゃဒေသနာစဉ်နဲ့じゃတစ်မျိုးဖြစ်နေတယ်ဒီမှာရှိတာဒေသနာစဉ်တိုင်းဟောတာ ကျင့်စဉ်ပိုင်းကျကျင့်စဉ်လို့သွားမယ်ဟောတဲ့ပိုင်းကဟောတဲ့အတိုင်းမှတ်ထားဒီနေ့ဒီလောက်နဲ့တောင်းမယ်ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဘယ်လိုပြောပြီးသူစနေပြရပါလို့